သက်တာလောနိဩဝရစာပထမဆုံးခန်းကြီး3အငယ်1မှ5ထိုကြောင့်ငါသည်တဖန်မအောင်နိုင်သောအခါအာသင်မြို့၌တယောက်တည်းကြံရည်၍နေခြင်းငှာအလိုရှိခရစ်တော်ဤဧဝံဂေလိတရားကိုဟောပြော၍ဘုရားသခင်၏အမှုတော်ကိုလုပ်ပေါ်ဆောင်ပက်ဖြစ်သောငါညီတိမောသေကိုလွှတ်လိုက်၏ငါတို့ခံရသောဆင်းရဲခြင်းကြောင့်အဘယ်သူမျှမလွေ့လျော့မိအကြောင်း သင်တို့ကိုမြဲမြံစေ၍ယုံကြည်ခြင်းအရာ၌သင်တို့ကို တိုက်တွန်းနှိုးဆော်စေခြင်းငှါသူ့ကိုငါလွှတ်လိုက်၏။ထိုဆင်းရဲခြင်းကို ခံစေမည်အကြောင်းငါတို့ကိုခန့်ထားတော်မူသည်ဟုသင်တို့ကိုယ်တိုင်သိကြ၏။အဘယ်သို့နည်းဟူမူကား၊ငါတို့သည်ဆင်းရဲခြင်းကိုခံရလိမ့်မည်ဟု သင်တို့နှင့်အတူရှိစဉ်အခါငါတို့ပြောနှင့်ကြပြီထိုတို့ပြောသည့်အတိုင်းဖြစ်သည်ကိုသင်တို့သည်လည်းသိကြ၏စုံစမ်းတွေးဆောင်တတ်သောသူသည်သင်တို့ကိုစုံစမ်းတွေးဆောင်သည်ဖြင့်ငါတို့ပင်ပန်းစွာလှုပ်ဆောင်ခြင်းအမှုသည် အချီးနှီးဖြစ်မည်ဟုဆိုရင်၍မအောင်နိုင်သောအခါသင်တို့၏ယုံကြည်ခြင်းကိုတိလိုသောငါငါစေလွတ်၏အငယ်၆မှ၁၀ ယခုမူကားတိမောသေသည်တင်တို့ထံကပြန်လာ၍တင်တို့၏ယုံကြည်ခြင်းနှင့်ချစ်ချင်းတည်တည်ဟူ၍၎င်းငါတို့သည်တင်တို့ကို လွမ်းတကယ်သို့တင်တို့သည်ငါတို့ကိုလွမ်း၍အစင်မပြတ်ကောင်းမွန်စွာအောက်မေ့ကြသည်ဟူ၍၎င်းဝမ်းမြောက်စရာတရင်ကိုကြားပြောသည်ရှိသောဤကိုယ်တို့ငါတို့သည်အရာရာ၌ဆင်းရဲ၍ခက်ခဲစွာခံရသည်တွင်တင်တို့၏ယုံကြည်ခြင်းအပြင်တက်တာခြင်းတို့ရောက်ကြ၏ယခုမှတင်တို့သည်တခင်ဖျား၌ တည်ကြည်လျင်ငါတို့သည်အသက်ရှင်ကြ၏ငါတို့၏ဖျားသခင်ရှေ့၌တင်တို့၏အကြောင်းကြောင့်ငါတို့ခံရသောဝမ်းမြောက်ခြင်းအပေါင်းကိုထောက်၍တင်တို့အကြောင်းကြောင့်ဘုရားသခင်ယေရှုတော်ကိုအဘယ်သို့ဆန့်နိုင်သနည်းတင်တို့မျက်နာကိုမြင်၍တင်တို့ယုံကြည်ခြင်းလူလေသေးသမျှကိုစုံလင်စေမိအကြောင်းငါတို့သည်နေညံ့မပြတ်အလွန်တရာဆုတောင်းပတ္ထနာပြု၍နေကြ၏ အငယ်7မှ7တင်တို့ရှိရာသို့ငါတို့တွားရာလမ်းကိုငါတို့အဖအဒီဟုသောဖျားသခင်နှင့်ငါတို့သခင်ယေရှုခရစ်သည်ပြင်ဆင်တော်မူပါစေသောထိုသခင်သည်မိမိတန်ရှင်းသူအပေါင်းတို့နှင့်အတူကြွလာတော်မူသောအခါငါတို့အဖသည်ဟုသောဖျားသခင်ရှေ့မှအပြစ်တင်ခွင့်နှင့်ကင်းလွတ်သောတင်တို့၏စိတ်နှလုံးကို ကိုရိုသည်တန်ရှင်းခြင်းပါရမီ၌မြဲမြံခိုင်ခန့်စိတ်သောငါငါတို့သည်တင်တို့ကိုချစ်တကဲ့သို့ သင်တို့သည်အချင်းချင်းကို၎င်းသူတစ်ပါးအပေါင်းတို့ကို၎င်းချစ်၍ချစ်ချင်းမေတ္တာနှင့်အထူးသဖြင့်ကြွယ်ဝပြည့်စုံမိအကြောင်းသခင်ဖျားပြုတော်မူပါစေသော